လာပြင်းနေတန်ဃာတော်တွေမိုးလာပလုံးမိုးတော့လေးလပလုံးလေးလဆိုသုံးလပေါ့လေသုံးလပလုံးဟွာဆိုလို့ဟွာကျွတ်တဲ့နေ့ဝါဆိုရဲဆိုတာမိုးခူရာကိုခေါ်တာပါပဲမိုးရသည့်အခါမှာခိုးဒီဒီမကြွမသွားပဲနဲ့ တနေရာထဲမှာပဲနေပြီးတော့ပရိယပฏิပတ်အလုပ်အာထုတ်တာကိုပဲဝါဆိုတယ်လို့ခေါ်တာအဲဒီဝါဆိုတဲ့အချိန်ကုံဆုံးတာကိုဝါကျွတ်တယ်လို့ခေါ်ဒီနေ့ဟာဝါဆိုတဲ့အချိန်ကုံဆုံးတဲ့နေ့ဝါကျွတ်တဲ့နေ့သရင်ကျွတ်လာပြီနေ့ကိုရင်အလဲကိုရင်ဒီလာရဲ့ ဒီသတင်းကျွတ်လာပြည့်နေ့ကိုအဘိဓမ္မာအခါတော်နေ့လို့လည်းသတ်မှတ်ကြတယ်ဘဝရဏနေ့လို့လည်းသတ်မှတ်ကြတယ်ဘဝရဏနေ့ဆိုတာကတော့တန်ဃာတော်တွေနဲ့တက်တက်ပဲတက်ဆိုင် လူတကာရကမတွေနဲ့မတက်ဆိုင်ပါဘူးအဘိဓမ္မာအခါတော်နေ့ဆိုတာတော့အားလုံးနဲ့သက်ဆိုင်တော့မြတ်စွာဘုရားဘုရားဖြစ်တော်မူလို့ ခွန်တော်ဝါရတဲ့အချိန်မှာဝါမတိုင်ငယ်ကန္တံဘဆိုတဲ့တရက်ပင်ဥယျာဉ်မူစိုက်ထားတဲ့တရက်ဖြူပင်ရဲ့ခြေရင်းမှာဒိဋ္ဌိတွေနဲ့တကူပြိုင်နေဒိဋ္ဌိတွေနဲ့တကူပြိုင်နေပြိုင်တာကတော့မပြိုင်မဖြစ်လို့ပြိုင်ရတာမပြိုင်ဘူးဆိုလို့ရှိရင် အထင်သေးပြီးတော့ မြတ်စွာဘုရားရဲ့တရားတော်လေးလေးစားစားနာယူကြမှာမဟုတ်တော့တရားစစ်တရားမှန်တ attva တွေမသိကြဘူးဒါကြောင့်တကူပြန်လို့နိုင်တဲ့အခါတော့မြတ်စွာဘုရားရဲ့တရားတော်ကိုလေးလေးစားစားအထင်ကြီးနာကြားကြတဲ့အခါကျတော့တ attva တွေချမ်းသာကြဆင်းရဲကင်းကြတယ်ဒါကြောင့်မို့မပြိုင်မဖြစ်လို့ပြန်ရတယ် တကူပြတာတကူပြိုင်တာကိုမြတ်စွာဘုရားအလိုတော်မရှိဘူးတပိတန်ဃာတွေဆိုလို့ရှိရင်တားတောင်တားမြစ်ထားတယ်သို့တော်လည်းအဲ့ဒီအချိန်မှာတော့မပြိုင်မဖြစ်တဲ့အတွက်ခொနဝါမြောက်ခொနဝါမြောက်ဆိုတာခொနဝါရမယ်အချိန်ခொနဝါမတိုင်ခင်အဲ့ဒီမှာ တရပင်ပြူရဲ့ခြေရင်မှာဒိဋ္ဌိတွေနဲ့တကူပြိုင်တော့မြတ်စွာဘုရားနိုင်တော်မူတယ်အဲ့ဒီတကူပြိုင်ပြီးတဲ့အချိန်မှာမြတ်စွာဘုရားတာဝတိန်သာကြွပြီးတော့အဘိဓမ္မာတရားချင်းမြင့်တယ်တဝါတွင်လုံးအဲ့ဒါလည်းပဲကျမ်းဂန်များမှာတော့ဖော်ပြပါတယ်ဘယ်လိုဖော်ပြလဲဆိုတော့ မြတ်စွာဘုရားဟာအဲ့ဒီနေရာကနေပြီးတော့တာဝတိန်တာကိုနှလှမ်းသုံးဘဝနဲ့ကြွတော်မူတယ်နှလှမ်းသုံးဘဝနဲ့ကြွတော်မူတယ်အဲ့ဒီပြည့်ဖြူရင်ကနေပြီးတော့မြင်းမို့တောင်ဒိတ်ကိုတလှမ်းလှမ်းလိုက်တယ်တဖွာချလိုက်တယ်မြင်းမို့တောင်ဒိတ် ရောက်တော့မှတခါနောက်တဖွာကို တာဝတိန်သာနတ်ပြည်မှာချလိုက်တယ်တဲ့အဲတော့ခြေလန်းအပြင်နှစ်လန်းဖဝါအပြင်လူပြည်မှာတဖဝါမြင်းမူတောင်တိတ်မှာတဖဝါတာဝတိန်သာနတ်ပြည်မှာတဖဝါနှစ်လန်းသုံးဘဝနဲ့ကြွတော်မူတယ်လို့အထာကထာတွေမှာဖော်ပြဒါကတော့လေရှိကသရတရားပူတဲ့အရှင်မြတ်များက လူတွေသရတရားပူဖြစ်အောင်ရည်ရွယ်ချက်နဲ့အဲဒါလိုဖော်ပြတာနဲ့တူပါတယ်မြတ်စွာဘုရားအနေနဲ့ကတော့အဲဒါလိုလှမ်းเสียမလိုပါဘူးရောက်လို့တဲ့စိတ်ကြည့်လို့ရှင် ရောက်လို့တဲ့နေရာရောက်သွားတော့ပါပဲအဲ့ဒီတန်ဝတိန်သာနတ်ပြည်မှာ မေတော်မိနတ်သားအမှုပြုပြီးတော့နတ်ပြမအများကိုအဘိဓမ္မာဒေသနာတရားဟောကြားတော်မူတယ်တဲ့ခွန်တော်ဝါမြောက်မှာအဲ့ဒီမှာအမှားသားလေးတစ်ခုရှိသေးတယ်မြတ်စွာဘုရားရဲ့အဘိဓမ္မာဒေသနာတရားနာကြားရအောင်နတ်တွေလာပြီးတော့မြတ်စွာဘုရားအနီးမှာစုဝေးကြပြီးတော့မြတ်စွာဘုရားကိုရိုးရိုးသေးသေးရှိခိုးနေကြတယ် တချို့လည်းပဲထိုင်ရနေရပေါ့တချို့လည်းပဲကောင်းငင်မှာပဲတရားနာတဲ့နတ်ပရိသတ်ကများတော့ပရိသတ်အကျယ်ဝန်းဟာ12ယူဇနာရှိတယ်တဲ့မြတ်စွာဘုရားနေရာကနေပြီးတော့ဘယ်ဘက်လဲ12ယူဇနာညာဘက်လဲ12ယူဇနာအရှိဘက်နောက်ဘက်လဲ12ယူဇနာအဲ့ဒီမှာ အင်ကုရဏတ္တာဆိုတာလူပြည်တုံးကကောင်းမှုကုသိုလ်တွေပြုအထူးသဖြင့်ဒါနကုသိုလ်တွေထမရေချောင်းစိမက တိုင်းပြည် ပြည့်မလောက်နိဗ္ဗာန်ဖြစ်အောင်ဒါနပြုနောက်သူ့နောင်တော်ဘယင်တွေကတားယူထားရသည့်အထိဒါနပြုတယ်အဲ့ဒီဒါနကုသိုလ်ကြောင့်နတ်ပြည်ရောက်တဲ့အခါကျတာဝတိန်သာနတ်ပြည်မှာအင်ကုရဏတ္တလို့ဖြစ်လာ မြတ်စွာဘုရားအဘိဓမ္မာဒေသနာတော်ဟောမယ်ဆိုတော့အင်ကုရဏတကမြတ်စွာဘုရားနာ အနည်းဆုံးနေရာသွားပြီးနေရာယူပြီးမြတ်စွာဘုရားရှိခိုးနေတော့ဒါပေမဲ့နောက်သူရတကိုးကြီးတဲ့နတ်တစ်ပါးလာရင်သူကနောက်ရွှေ့လိုက် နောက်တစ်ယောက်လာပြန်လဲနောက်ရွှေ့လိုက် နောက်တစ်ယောက်လာပြန်လဲနောက်ရွှေ့လိုက်နေတကိုးကြီးတဲ့နတ်တွေလာတိုင်းလာတိုင်း နေရာရွှေ့ရွှေ့ပေးလဲရတာနောက်ဆုံးမြတ်စွာဘုရားအဘိဓမ္မာဒေသနာစဟောကနေကြတော့ဒီနတ်သားဟာမြတ်စွာဘုရားနဲ့ဆက်နှစ်ယူဇနာဝေးကွာတဲ့နေရာရောက်သွားတယ်အဲ့ဒီအဝေးကပဲသူခမရတရားနာရတယ်ဘာဖြစ်လို့အဝေးကတရားနာရတာလဲတကူသေးလို့ပေါ့မဟုတ်လား တကူသေးလို့ဘာကြောင့်တကူသေးတာလဲဆိုတော့သူဒါနပြုစဉ်ကသာသနာမရှိဘူးတဲ့သာသနာကွယ်ပနေတဲ့အချိန်မှာဒါနပြုလို့သာသနာကွယ်ပနေတဲ့အချိန်မှာဒါနပြုတော့သူဒါနအလှူကိုအလှူခံတဲ့ပုဂ္ဂိုလ်တွေထဲမှာသရဏဂုံတည်တဲ့ပုဂ္ဂိုလ်တောင် အလှူခံပုဂ္ဂိုလ်ကမရှိဘူးတဲ့ငါးပါးသီလရှစ်ပါးသီလမြဲတဲ့ပုဂ္ဂိုလ်ဆိုတော့ဖဲထား မဲ့ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်အရိယာပုဂ္ဂိုလ်ဆိုတော့အဝေးကြီးဘုရားသာသနာမရှိတော့ဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ကိုယ်ရလို့စိကတ်တဲ့တရဏဂုံတည်တဲ့တူတောင်မရှိဘူးဒါကြောင့်အလှူကံကညံ့နေတဲ့သူကဒါနစေတနာကအာကောင်းပါတယ်အလှူဝစုပစ္စည်းကလည်းအာကောင်းပါတယ်သို့တော်လည်းပဲအလှူကံက မြေဩဇာကောင်းတဲ့လေမြေယာမြေနဲ့မပတူပဲနဲ့ဂဲကြောက်စရစ်ဂဲတလဲထူတတ်တဲ့လေမြေယာမြေနဲ့တူးနေတယ်တဲ့ကြောက်စရစ်ဂဲတလဲထူတတ်တဲ့လေမြေယာမြေပေါ်စိုက်ပြိုးတဲ့အခါကျတော့ဖွံ့ဖြိုးတဲ့အသီးပင်မရပဲနဲ့သေးလီတဲ့အသီးပင်မရတဲ့မြေဩဇာကောင်းတဲ့လေမြေယာမြေမှာစိုက်ပြိုးတဲ့အခါကျတော့ဖွံ့ဖြိုးကြီးမားတဲ့အသီးပင်ရတယ် မြတ်စွာဘုရားရဲ့သာသနာနဲ့မကြုံတဲ့အတွက်သာသနာ့ဘဖြစ်လို့ဘုရားတရားသံဃာယရဏသုံးပါးယုံကြည်စိကတဲ့တရဏဂုံတည်သူတောင်မရှိဘူးဆိုတော့သီလလုံယုံတဲ့ပုဂ္ဂိုလ်လည်းမရှိဘူးကလျာဏပုထုဇဉ်ဆိုတဲ့ပုထုဇဉ်လူကောင်းသူကောင်းလည်းမရှိဘူးအရိယပုဂ္ဂိုလ်များလည်းမရှိဘူးဒီတော့သူလူရာကိုအလှခံတဲ့ပုဂ္ဂိုလ်တွေမှာ မြေဩဇာညံ့တဲ့ပုံကိုယ်တွေကြီးဖြစ်နေတယ်တဲ့ဒါကြောင့်မလို့သူ့အလှဟာဒီလူကြောင့်ရတဲ့အကျိုးဟာ တကူသေးသိမ့်တယ်တကူမကြည့်ဘူးအဲ့ဒီအချိန်မှာပဲအိန္ဒကဆိုတဲ့နတ်သားတယောက်လည်းပဲမြတ်စွာဘုရားနာမှာတရားနာဖို့ရအတွက်နေရာယူတယ်တဲ့နေရာယူတော့ တခြားတခြားတွေနတ်တွေရောက်လာလည်းပဲအဲ့ဒီအိန္ဒကနတ်သားကတော့နေရာဖယ်မပေးရဘူးတဲ့။ဘာကြောင့်လဲ။ဘုံကိုကြည့်လို့တဲ့။ဘာကြောင့်ဘုံကိုကြည့်တယ်လဲလို့ဆိုလို့ရှိရင် သာသနာတွင်းမှာ သူကလှူတာဖြစ်လို့သူလူတာတော့မြန်းမြန်းမဟုတ်ဘူးတဲ့အရှင်အနုရုဒ္ဓမထီယာနာမထီမြတ်ကိုဆွန်းတစွန်းမဲ့လောင်းပြီးလှူတာတဲ့ စွန်းတစွန်းပဲသူတတ်နိုင်သလောက်လှူတာပေါ့လေတစွန်းပဲလောင်းလှူတာအဲ့ဒီတစွန်းလောင်းလှူတဲ့ဒါနကုသိုလ်ကြောင့်သူ့မှာတကူကြီးတဲ့နတ်တာဝတိန်သားမှာဖြစ်တယ်တဲ့ဒါဖြင့်ဘာကွာလို့တော့အလူကံပုဂ္ဂိုလ်ကွာလို့ဟုတ်ကဲ့လားအလူကံပုဂ္ဂိုလ်ကအင်ကုရနတ်သားကြတော့သူရဲ့အလူကံပုဂ္ဂိုလ်က တရဏဂုံတည်တဲ့ပုဂ္ဂိုလ်တောင်မရှိဘူးတဲ့ဟုတ်ကဲ့လားအဲ့လိုဆိုတော့အယူမှန်တဲ့ပုဂ္ဂိုလ်မရှိဘူးပေါ့အခုအိန္ဒကနတ္တကတော့ဘယ်လိုအလှကံပုဂ္ဂိုလ်လှူရတာလဲယဟနာပုဂ္ဂိုလ်ဆိုတော့မြေဩဇာတွေနဲ့ပြည့်မနေဘူးလားဘောဓိပခိယမြေဩဇာတွေဟုတ်ကဲ့လားဘောဓိပခိယမြေဩဇာတွေဆိုတာဘယ်လိုဟာတွေတော့ ပฏิပဋ္ဌာန်၄ပါးသမ္မပဋ္ဌာန်၄ပါးဟုတ်ကဲ့လားသတိပဋ္ဌာန်၄ပါးမြေဩဇာသမပဋ္ဌာန်၄ပါးမြေဩဇာအိဋ္ဌိပတ်၄ပါးမြေဩဇာအိန္ဒြေ၅ပါးမြေဩဇာဘူ၅ပါးမြေဩဇာဘုဇင်9ပါးမြေဩဇာ မဂ္ဂင်၈ပါးမြေဩဇာတွေအရှင်အနုရုဒ္ဓရဲ့တဏ္ဍာမှာပြည့်နေတယ်ဒါကြောင့်ဒီလောက်မြေဩဇာကောင်းတဲ့လေမြေယာမြေနဲ့တူတဲ့အရှင်မြတ်ကိုလှူဒန်းရတဲ့ဒါနကုသိုလ်ဟာ ကြီးမာသော အကျိုးကို ပေးလို့နတ်ပြည်မှာနတ်ဖြစ်တော်လည်းပဲတကိုးကြီးတဲ့နတ်ဖြစ်တယ်တဲ့တချို့နတ်တွေက တရားမင်းနဲ့တောင်တကူကြီးတာတဲ့ဒါတွေပြောတော့မပြောဘူးပေါ့ဘူးဒါပေမဲ့ပြောလိုက်ရအောင်မထမရဲ့ပြောရအောင်မလားပြောပါဘူး။ gain ဒီလိုဆိုရင်လည်းပြောလိုက်အောင်မြတ်စွာဘုရားရဲ့တပည့်ထဲမှာအရှင်မဟာကတ္တပမထေရကြီးဆိုတာ ယန္နာမထေမြတ်ပဲယန္နာမထေမြတ်ဖြစ်ပြီးတော့ဒုတင်33ပါးဆောင်တယ်တဲ့ဒုတင်33ပါးသူက ဆောင်တယ်ဒါကြောင့်ဒုတင် ဆောင်ရမှာတော့အရှင်မဟာကသဗဟာဧတတဲ့ရတဲ့ထိတ်တန်းပုဂ္ဂိုလ်ပဲလို့မြတ်စွာဘုရားအသိမှတ်ပြုတယ်ဒုတင်ဆောင်ရုံနဲ့မကဘူးတခြားသီလသမารိပညာတွေကလည်းသူက အမတန်ကြီးတယ် ဒီတော့အရှင်မဟာကတ္တဗရဲ့အကျင့်သိက္ခာနဲ့ဒုတင်ဂုံသီလသမารိဂုံဟာလူပြည်မှာတင်မကဘူးနတ်ပြည်ဗြဟ္မပြည်အထိကြော်ကြတယ်ဒီတော့သလောက်တောင်ဒုတင်လဲဆောင်ယဟန္တာလဲဖြစ်တော့ဗောရိပက္ခိယတွေပူပြည့်မနေဘူးလားပြည့်နေတယ်ဆိုတော့မြေဩဇာကောင်းသလားမကောင်းဘူး ဒါဖြင့်အရှင်မဟာကတ္တပလှူလို့ရှိရင်အကျိုးကြည့်မလားအကျိုးသေးမလားအကျိုးကြည့်မတယ်တဲ့ဒါကြောင့်တရားမင်းကလည်းပဲ သူ အကျိုးကြီးမားကျင်တာနဲ့အရှင်မဟာကတ္တပကို လှူကျင်တယ်ဆွန်းကွန်အစိုက်ပြီးလှူကျင်တယ်တရားမင်းရဲ့နတ်သမီးတွေကလည်းပဲနတ်သမီးအပြူတော်တွေကလည်းပဲလှူကျင်တယ် အရှင်မဟာကတ္တပအရှင်မဟာကတ္တပကလည်းပဲသူ့လူရင် အကျိုးကြီးမားတာသိတော့လူချမ်းသာတွေစီဆုံးကမကြွဘူးလူစင်းရဲ့ရက်ကိုပဲဆုံးကကြွတယ်ဆင်းရဲတဲ့ပုံကိုယ်တွေသူ့ကိုလှူမဲ့ဆိုလို့ရှိရင်ချမ်းသာကြမယ်ပေါ့အကျိုးကြီးမှကြမယ်ဒါကြောင့်ဆင်းရဲတဲ့ပုံကိုယ်တွေချင်းမြောက်ချင်တာနဲ့ပဲအရှင်မဟာကတ္တဝါလည်းဆင်းရဲတဲ့ရက်ွက်ပဲဆုံးဟန်ကြွတယ်တဲ့ ဗာရာဏသီမြို့ရကနာမှာရွာတရွာရှိတယ်တဲ့အဲ့ဒီရွာကပုဂ္ဂိုလ်တွေကဆင်းရဲတယ်တဲ့အရှင်မဟာကတ္တဗတနေ့နေရောဒသမာဘကထပြီးတော့အဲ့ဒီရွာဆုံးခံကြွတယ်နေရောဒသမာဘဆိုတာသမာပတ္တိဆိုတာရောက်နေခြင်း နိရောဓဆိုတာချုပ်ငြိမ်းခြင်းချုပ်ငြိမ်းရာသို့ရောက်နေခြင်းစိတ်စေတသိက် ချုပ်ငြိမ်းရာသို့ရောက်နေခြင်းအဲ့ဒီနိရောဓသမပတ်ဆိုရချုပ်ငြိမ်းတဲ့သဘောတည်းကြောက်အောင်ဖိုးဝင်စားလိုက်လို့ရှိရင်ခဏချင်းမှာပဲစိတ်ရောစေတသိက်ရောချုပ်ငြိမ်းသွားတယ်ရုပ်ပဲကြံတယ်ရုပ်ပဲကြံတော့ ဘာမှမသိဘူးပေါ့တစ်နုတစ်ငုတ်တူကြီးလိုပဲပေါ့အဲဒါလို့စိတ်စေတသိက်ချုပ်ငြိမ်းပြီးတော့ရုပ်မျှနဲ့သာနေတာဟာခုနှစ်ရက်တော့နေနိုင်တယ်တဲ့ခုနှစ်ရက်တဲ့အလွန်တော့နေလို့မရဘူးဒါကြောင့်နေရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်များနေရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်များဝင်စားခြင်းကအနိမ့်မှာခုနှစ်ရက်အတွင်းနေရောဓသမဘဝင်စားမယ်လို့အဓိဋ္ဌာန်ရတယ် ဘာကြောင့်လဲဆိုတော့ခொနှစ်ရက်လွန်ပြီးတော့အစာမစားရဘူးဆိုရင်ဘာဖြစ်မလို့ပြိဋိဘံစံနိုင်တယ်ပြိဋိဘံစံနိုင်တယ်ဒါကြောင့်ခொနှစ်ရက်ပဲဒီတော့စိတ်စေတသိက်လုံးဝချုပ်ငြိမ်နေရုပ်သက်သက်ရှိနေတယ်ဆိုတော့အဲ့ဒီនិရောဓသမဘဝင်စားနေတဲ့အချိန်မှာ ဖြူစင်းမနေဘူးလားဖြူစင်းနေတာဒီတော့និရောဓသမဘကထကာဇစိတ်အစဉ်ဆိုရင်ပိုးပြီးမဖြူစင်ဘူးလားဒါကြောင့်និရောဓသမဘကထဇယဟနာပုဂ္ဂိုလ်များကိုလှူဒန်းတယ်ဆိုလို့ရှိရင် ပိုးပြီးအကျိုးကြီးမာတယ်တဲ့ဒိဋ္ဌဓမ္မခေါ်တဲ့ဒီဘဝတွင်အကျိုးတောင်ရနိုင်တယ်တဲ့ဒါနဲ့အရှင်မဟာကတ္တဗနိရောဓသမဘကထပြီးတော့ ဆွမ်းခံကြွတော့လူစင်းရဲ့ရက်ွက်ကြွအဲ့ဒါကိုနတ်တွေကနတ်သမီးတွေကသိတယ်အရှင်မြတ်ကြီးနိရောဓသမဘာကထလာပြီးဆွမ်းခံကြွပြီဒါနဲ့နတ်သမီးတွေကနတ်သုဒ္ဓါတွေစာကောင်းတောက်ဖွဲ့တွေအဲ့ဒါတွေယူလာပြီးတော့လူပြည့်အရှင်မကတ္တပကြွရာလှမ်းမှကျိုးနေကြကျိုးနေကြတော့ အရှင်ကမဟာကတ္တပသွားတော့သူတို့ကလည်းပဲနတ်ဝနတ်ဆန်းလည်းပဲနတ်သမီးနေပဲဆွန်လောင်းကြတော့လောင်းမဲ့လို့တော့အရှင်မဟာကတ္တပကနတ်သမီးတွေမှန်သေးတော့တဲရှုပ်တဲ့နတ်သမီးတွေပဲငါဟာသင်တို့ကိုချီးမြှောက်ဖို့လာတာမဟုတ်ဘူးလူစည်းရဲတွေချီးမြှောက်ဖို့လာတာငါနာမကကြနဲ့သွားကြဆိုပြီးလက်ဖြောက်တီးပြလိုက်တော့နတ်သမီးတွေဟာကြောက်ရူးတုံပြီးတော့နတ်ပြည်ပြန်တက်သွားကြတယ် မလောက်ရဘူးကိုရင်ဘာတွေသဘောကျမလောက်ရဘူးတဲ့ဒါနဲ့နတ်ပြည်ပြန်ရောက်သွားတော့တရားမင်းစီသူတို့ရောက်သွားတော့တရားမင်းဟဲ့နင်တို့ဘယ်သွားနေကြလဲဆိုအရှင်မဟာကသဗ္ဗဆွမ်းလောင်းမှုသွားပါတယ်ဆိုလောင်းခဲ့ရလားမလောင်းခဲ့ရပါဘူးသူတို့ကျမတို့ကိုအရှင်မဟာကသဗ္ဗက ငေါ့လှုပ်လိုက်ပါတယ်သူကလူဆင်းရဲတွေချီးမြှောက်မလို့ဆိုပြီးတော့ငေါ့လှုပ်လိုက်ပါတယ်အေးနင်တို့ဒီပုံဒီပန်းကြီးနဲ့သွားလို့ဘယ်ရလာရမလဲဘယ်လောင်းရမလဲလို့ဒါနဲ့အယမကတ္တဗလည်းလူဆင်းရဲရက်ွက်ရောက်တော့တအိမ်ပြီးတအိမ်ဆွန်ရက်တိမ်ပြီးတိမ်ဆွန်ရက်တော့လူဆင်းရဲတွေလည်းသူတို့နိုင်သလောက်လောင်းကြတာပေါ့လေလောင်းလှူကြတာ အိမ်တိမ်ရောက်တဲ့အခါကျတော့အရှင်မကသဗ္ဗအိမ်ရှိရိုက်တော့အိမ်ကလည်းအိမ်စုပ်တဲကုတ်ကလေးတဲကုတ်ကလေးမှာအိမ်ထဲမှာအဖွားကြီးကရကန်းရက်နေရကန်းရက်နေတော့အရှင်မကသဗ္ဗရက်နေတာမြင်တော့သူ့အဖိုးကြီးလံကအဖိုးကြီးဟောဒီမှာတို့အရှင်မြတ်ကြီးထင်တာပဲအရှင်မကသဗ္ဗနဲ့တူတာပဲ ဆွမ်းရနေတယ်ဆိုတော့အဖိုးကြီးကသွားပြီးတရေချာချာကြည့်တယ်သွားတရေချာချာကြည့်တော့မျက်စိကမွဲတော့မှုံတော့နေအောင်ကလည်းထို့တော့မျက်လုံးပေါ်နဖူးမှာလက်ကာပြီးတော့အရှင်မဂသဗ္ဗသေချာကြည့်တယ်အဲ့ဒီအခါကျတော့မအာတို့ရှင်မြတ်ကြီးပဲရှင်မကသဝါကြီးဟုတ်တယ်ဟိကဲဟေရှင်မရေကဲဆွန်းလောင်းရအောင်ယူခဲ့လို့ရှင်မကသဝါကြီးပဲဆိုတော့ အဖွားကြီးကလည်းအဲ့ဒါသူတို့ချက်ပြုတ်ထားတဲ့ဆွမ်းလေးယူခဲ့ဒါနဲ့ရှင်မကသဗ္ဗနာရောက်တော့ရှင်မကသဗ္ဗကလည်းပဲတပိတ်ပေါ်မှာလွှမ်းထားတဲ့သင်္ကန်းကိုဖယ်ပေးလိုက်တဲ့ရှေးကတော့တပိတ်ဖုံးမပါဘူးတဲ့သင်္ကန်းနဲ့ပဲဖုံးအုပ်ပြီးတော့ခြုံယုံထားတဲ့သင်္ကန်းနဲ့ပဲဖုံးအုပ်ပြီးအဲ့လိုရသင်္ကန်းဟိုဆွမ်းခံတာတဲ့ဖယ်ပေးလိုက်တော့အဖိုးကြီးရောအဖွားကြီးရော အရှင်မဟာကတ္တပတပိတ်ထဲလောင်းလိုက်ကြလောင်းလိုက်တော့လောင်းလိုက်တဲ့ဆွန်းနေဟင်းတွေကထောင်းနေအမတန်မွေးကြိုင်တဲ့အနံ့အရသာတွေဖြစ်နေဒီခါကျမှအရှင်ကတ္တပကအရှင်မဟာကတ္တပကရိပ်မိတယ်။အိုးလူလိန်တွေကိုအဲ့ဒီခါကျမှရိပ်မိတယ်။လူလိန်တွေကို ဟဲ့တက်ကနင်ဘယ်နဲ့ကြောင်ဆင်းရဲသားတွေရဲ့စည်းစိမ်ဥစ္စာကိုလူယူရသလဲငါဆင်းရဲသားတွေမြောက်ချီးမြှောက်မလို့လားဒါတင့်ချီးမြှောက်မလို့မဟုတ်ဘူးအဲ့ဒီအခါကျတော့မှအဖိုးကြီးအဖွားကြီးတွေက အဖိုးကြီးကတရားမင်းဖြစ်ပြီးတော့အဖွားကြီးကသူဇာတာနတ်သမီးဖြစ်ပြီးမြတ်စွာအရှင်မဟာကသဗ္ဗကိုရှ िख ိုးတယ်တဲ့ရှ िख ိုးပြီးတော့လျှောက်တယ်တဲ့အရှင်ဖျား တပည့်တော်တို့လောက်ဆင်းရဲတဲ့လူတပည့်တော်တို့ပဲဆင်းရှိပါတယ်ဖေဟာဒါကြောင့်မလို့ချီးမြှောက်တော်မူပါဖေဟာတရားကဆင်းရဲတယ်လေသင်ကတရားမင်းဖြစ်ပြီးဒီလောက်ပဲဆင်းရဲရသလားမှန်ပါဗျာဆင်းရဲပါတယ်ဗျာတပည့်တော်တို့နတ်ပြည်မှာသုလောဒရမဟောဒရနတ်သားတွေ နယထာတွေနဲ့သူတို့နန္ဒုဥယျာဉ်ပျော်ဝဲသားထွန်းလို့သွားကြပြီဆိုရင်တပည့်တော်ကဝေဇယန္တာနတ်နန်းမှာပြတင်းတွေပိတ်ပြီးနေရပါတယ်ဖေဟာတဲ့။ဘာကြောင့်လဲဆိုအဲ့ဒီနတ်သားတွေရဲ့အယောင်အဝါတွေတောက်ပပြီးတော့သူတို့ရဲ့အယောင်အဝါတံမခံနိုင်တဲ့အတွက်ကိုယောင်ကိုဝါတံမခံနိုင်တဲ့အတွက်ဒါကြောင့်တပည့်တော်ဝေဇယန္တာနတ်နန်းမှာပြတင်းပိတ်နေရပါတယ်ဖေဟာ ဒါကြောင့်တပည့်တော်ဟာတရားဆင်းရဲလေးပါဗျာသနာစရာမကောင်းဘူးတရားဆင်းရဲလေးသနာစရာမကောင်းဘူးလားကောင်းတယ်နော်ဒါဘာဖြစ်လို့သူအဲဒါလို့ကိုရောင်ကိုကမှိမ့်မိန်တာလဲနတ်သားလောက်ကိုရောင်ကိုကမတောက်တာလဲလို့ဆိုတော့သူမငါလူလင်ဘဝက ယာယီယာယီတွေလည်းဆောင်ရွက်ခဲ့တဲ့သူများတွေလည်းကူညီခဲ့တဲ့အလှူဒန်းတွေလည်းလုပ်ခဲ့တဲ့အဲ့ဒါကြောင့်သူနဲ့သူ့အဖို့33ယောက်တာဝန်ဒိဋ္ဌာနတ်ပြည်မှာတရားနဲ့နတ်သားတွေသွားပြီးဖြစ်တာအဲ့ဒီလောက်ခဲ့တုန်းကတဲ့အချိန်ကသာသနာမရှိတဲ့အချိန်ဖြစ်နေတယ်သာသနာဘာအချိန်ဖြစ်နေတယ်သာသနာဘာအချိန်ဖြစ်နေတော့ မြေဩဇာကောင်းတဲ့လေမြေရာမြေရမလားမရနိုင်တော့ဘူးတရဏဂုံတည်တဲ့လူလည်းမရှိနိုင်ဘူးသီလဆောက်တည်ကျင့်သုံးတဲ့လူလည်းမရှိနိုင်ဘူးအရိယပုဂ္ဂိုလ်ဆိုတော့ဝေးရောအဲ့တော့သူလှူတဲ့အလူဒါနမျိုးစေ့ဟာ မြေဩဇာညနဲ့မြေဩမြေမှာစိုက်ပျိုးရတာနဲ့မတူပေဘူးလားအဲ့ဒါကြောင့်မလို့အဲ့ဒီဒါနကြောင့်အကျိုးရတော့ တကူသေးသိမှိမ့်မိန်တာပေါ့မဟုတ်ဘူးလားအဲ့တော့တပြည့်တော့နတ်တရားဆင်းရဲလေးပါဗျာဆိုတာသူဟာမဟုတ်ဘူးလားသနာစရာကောင်းတာကောင်းပါတယ်နော်မကောင်းပါဘူးဘာဖြစ်လို့မကောင်းတာတော့ဆင်းရဲပါတယ်ဆိုရင်သနာစရာကောင်းတာပေါ့ကိုရင်လက်အုပ်ချီအေးလက်အုပ်ချီကိုယ်ကမနေနဲ့ လက်အုပ်မချီရင်မတ်တရပြီးတရားနာခိုင်းမယ်ဒီတော့တရားကအဲ့လိုလျှောက်ပေမဲ့မြတ်စွာဘုရားက လက်ဖြောက်သိပြီးတရားငေါ့လှုပ်လိုက်တယ်သူဒတ္တဓမ္မရဲ့သူသူနာမည်တရားရဲ့ငယ်နာမည်အဲ့ဒါသွားငါစင်ရသားတွေချီးမြှောက်လို့ဆိုတော့တရားလည်းပဲသူဆွမ်းလောင်းညင်တာလောင်းလိုက်ရပြီလေ အဲ့တော့ကျေနပ်သွားပြီအဲ့ဒါနဲ့ကောင်းငင်ပြန်တက်သွားတော့ဟောဒါနံပရမဒါနံကတ္တပေသုပ္ပဒိဋ္ဌိတံကတ္တပေရှင်တော်အရှင်မဟာကတ္တမ၌သုပ္ပဒိဋ္ဌိတံကောင်းစွာသည်ရောဒါနံအလှသည်ဟောဒါနံအမတန်အံ့ဩဖွယ်ကောင်းတဲ့ဒါနပါပေတိအဲ့ဒါလေကြွေးကြော်ပြီးတော့နတ်ပြည်တက်သွားတယ်ဒါကိုမြတ်စွာဘုရားက ကြောင်းတော်ကနေကြားတယ်တရားဩတော် အဟောဒါနံပရမဒါနံကတ္တပေသုပ္ပဒိဋ္ဌိတံဒါနဲ့မြတ်စွာဘုရားကအဲ့ဒီအချိန်မှာတပိသားတန်ဃာတွေလည်းရှိနေတော့မြတ်စွာဘုရားမိတ်တယ်ဘယ်နဲ့မိတ်မလဲလို့ဆိုတော့စပယ်ကျဲယုံကမုံနှင်းစီပန်းထွေလီတို့လေပြီလေညင်းသူဆောင်ခြင်း၍ပြန်သင်းမှွေကြိုင်လေအောက်လှ သုပ္ပဋိဋ္ဌိတံဒါနဲ့မြတ်စွာဘုရားကအဲ့ဒီအချိန်မှာတပိသားတန်ဃာတွေလည်းရှိနေတော့မြတ်စွာဘုရားမိတ်တယ်ဘယ်နဲ့မိတ်မလဲလို့ဆိုတော့စပယ်ကြဲယုံကမုံနှင်းစီပန်းထွေလီတို့လေပြီလေညင်းသူဆောင်ညင်း၍ပြန့်သင်းမှွေကြိုင်လေအောက်လှိုင်လဲမလှိုင်လေညာမမွေသာဘူး ဆယ်ပြာသူစရိစုံကြီးပြည်မူထိုးသည်သူဤမွေကျူသင်းပြန်ဂုံရမန်ကပြန့်မှန်အောက်ထဲလေဆန်တဲ့၍ဘဝက်တိုင်ထိပြန့်နိုင်ပြီးသည်သူဤသီလဖြစ်သောကြောင့်နာပုပ္ဖာကံတော်ပฏิဝါဒမေတိနာတကရံသန္နမလိကဝါ သတင်္စဓမ္မောပฏิဝါဒမေတိသဗ္ဗဒိတာတပုရိသောဘဝယတိအဲ့ဒီလိုမြတ်စွာဘုရားမိတ်အဲ့ဒီမိတ်တဲ့စကားကိုပဲအခုကဘာသာပြန်ထားတာနာပုပ္ဖာကံသောပฏิဝါဒမေတိပัญญနာဟာလင်ညာမှမမွေးနိုင်မကြိုက်နိုင်ပေနာတဂရံသနနာမာလိကဝါ တောင်စလပန်းစန္ဒကုပန်းကျေယုံပန်းတို့ရဲ့အနတ်ဟာလည်းပဲဒီရိညာကိုဆံ၍မမွေးနိုင်မကြိုက်နိုင် လေးအောက်မှသာမွေးမွေးနိုင်ကြိုက်နိုင်တဲ့တတင်္စခန္ဓောတပ္ပတိတာဘဝယတိတတင်္စခန္ဓောပฏิဝါဒမေတိတတံသူတော်ကောင်းတို့ဤခန္ဓောစဂုံယနံဒီကတပ္ပတိတာအပฏิဝါဒံ လေညာသို့ဆံ၍ဝါယတိမှုနိုင်ကြိုင်နိုင်လှိုင်နိုင်၏တပ်ပုရိသောသူစီရိုက်တရားနှင့်ပြည်စုံသောတပ်ပုရိသခေါ်တဲ့သူတော်ကောင်းတို့၏ဂုဏ်ရဏံသည်သဗ္ဗဒိတာဘဝယတိအယက်ဆယ်မျက်နှာလုံးသို့ပြန့်နိုင်လှိုင်နိုင်မှုနိုင်ကြိုင်နိုင်၏အဲ့ဒါလိုမြတ်စွာဘုရားတပည့်တွေဟောတယ်အရှင်မဟာကတ္တပရဲ့ ဂုံယနာဟာတရားအထိနာအထိမြမအထိ ပြန့်နေတဲ့သူရဲ့သီလစင်ကြယ်လို့သူရဲ့ဒုတင်ဂုံကြောင့်အဲ့ဒါမြတ်စွာဘုရားမိန့်တာဒါကြောင့်စပယ်ကျေယုံကမုံနှင်းစီပန်းထွေလီတို့လေပြီလေညင်းသူဆောင်ညင်း၍ပြန်သင်းမှွေကြိုင်လေအောက်လှိုင်နေ မလိုင်းလေညာမမွေသာဘူးဆဲပြာသူစရိစုံညီပြည့်မူထိုသည်သူဤမွေကျူသင်ပြန်ဂုံရနငါပြန့်နှံ့အောက်ထက်လေဆန်တဲ့၍ဘဝက်တိုင်ထီပြန့်နိုင်ပြီးသည်သူဤသီလာဖြူသောကြောင့်အဲဒီဆောင်မရနေတာတော့ကြားပြီမဟုတ်လား ဘယ်ကနေဘယ်လိုပေါ်လာတာလဲဆိုတော့မသိပါဘူးเนาะအခုတော့သိပြီလားသိပါပါဘာကြောင့်ဘဝတိုင်အောင်ဂုံရဏပြန်ရလှန်ရကြံရတာလဲသီလဖြူစင်လို့ဟုတ်ကဲ့လားအဲ့တော့သီလဖြူစင်အောင်ကြင်ကြံနေထိုင်မှုမလိုဘူးလားဒီတော့ အဲ့ဒီမှာမြတ်စွာဘုရားဒီတရားဟောတော့ဒီတပည့်ယဟန်နေလည်းပဲသီလဖြူစင်အောင်တို့များကြိုးစားပြီးနေကြမယ်ဆိုပြီးတော့စိတ်ထားနဲ့ကြိုးစားပြီးသီလဖြူစင်အောင်နေကြတယ်တဲ့အဲဒီနေရာမှာပြောချင်တာကတော့တရားမင်းဖြစ်ပါလျက်ကနဲ့နတ်သားတွေရဲ့ကိုယ်ရောကိုယ်ဟာမခံနိုင်လို့မလို့တကားပိတ်နေရတယ်ဆိုတာပါကြောင့် တကူသေးလို့အယောင်အဝါမေးလို့ဟုတ်ကဲ့လားဘာကြောင့်တကူသေးအယောင်အဝါမေးတယ်လဲသာသနာတွင်မှမလူရပဲသာသနာဘာမှလူရလို့ဟုတ်တယ်မဟုတ်လားဒါကြောင့်ခုနအင်ကုရဏတာလဲသာသနာဘာလူရတာသူကဖိုးကနောက်တွေသူလှူတော့ကဖိုးကနောက်တွေများတမိုင်လောက်ရှိတယ်တဲ့ဖိုးကနောက်တန်းကြီးတယ် ထမရေချောင်းစည်းစုတကယ်စီးတာတဲ့လာသမျှလူအကုန်ကြွေးအကုန်ပေးဒါကြောင့်မလို့တိုင်းသူပြည်သားတွေက အလုံးမလုံးကြတော့ဘူးတဲ့သူစီပဲသွားပြီးတော့အလှခန်းစားနေကြတယ်ဒါနဲ့ဘယင်တွေလည်းပဲအခွန်မရတော့အခွန်မရတဲ့အခါကျတော့အခွန်အခပေးစရာကလည်းမရှိတော့ဘယင်တွေလည်းမွဲကုန်ကြတယ် အဲ့ဒါနဲ့ဘယင်းတွေကလည်းသူသူသူ့နောင်တော်တွေတဲ့ဒါနဲ့သူ့ကိုတောင်းပန်ရတယ်ငါညီရဲ့တော်ပါတော့မလူပါနဲ့မင်းလူတဲ့အတွက်တို့ဒုက္ခရောက်နေပြီအဲ့လောက်ကြအောင်လှူတဲ့အင်ကုရဏတဟာအခုတောင်းတိုက်တာနတ်ပြည်ရောက်လို့အဘိဓမ္မာတရားနာမဲ့ကြံတော့ဘာဖြစ်တယ်ဟဲ့နောက်ဆုတ်ဆုတ်ဆုတ်ဆုတ်ပြေးလိုက်ရတာနောက်ဆုံးမြတ်စွာဘုရားနဲ့ဘလောက်အကွာရောက်သွား ဟောတောင်ရောက်သွားတယ်အဲဒါသာသနာနဲ့ကြုံရတာကံမကောင်းဘူးလားမကြုံရဘူးဆိုရင်တော့အန်ဆိုတယ်ဟုတ်ကဲ့လားကြုံရရဲ့ဗုဒ္ဓသာသနာကြုံမှုရာလွန်စွာခဲရင်သည်ကြုံကြိုက်ခဲစွာသာသနာကြုံလာရပေပြီ သာသနာကြုံခိုက်ခွန်အားဆိုင်ပြုကြိုက်ကုသိုလ်အလေးလေးလူကြတန်းကြစောင့်တီလာဓမ္မကိုနောက်ပါပေမည်ဘာဝနာလဲအထုံမြဲဆင်းရဲငြိမ်ဖို့လူပဲသည်ဆင်းရဲငြိမ်မှန်တရားမှန်ရရန်ချမ်းမြေရောက်ကြမည် မြတ်စွာဘုရားခုနဝမြောက်မှာတာဝတိန်သာမှာအဘိဓမ္မာဒေသနာတော်ဟောတော့မေတော်မာယာကမြတ်စွာဘုရားဖွားမြင်ပြီးခုနှစ်ရက်ရှိတော့သူကကွယ်လွန်းသွားတယ်ကွယ်လွန်းသွားတော့အရိတဝနိသနတ်ပြည်မှာတန်တုတ်တိတနတ်သားဆိုပြီးနတ်သားသွားဖြစ်တယ် တန်တုတ်တိတနတ္တာတဲ့ဒါကြောင့်မြတ်စွာဘုရားတရားချီးမြှင့်တဲ့အခါကျတော့မေတော်ဖြစ်ခဲ့ဘူးသောတန်တုတ်တိတနတ္တာကိုအမှုထား၍နတ်ပြမအများကိုအဘိဓမ္မာအဘိဓမ္မာဒေသနာတော်ဟောကြားတော်မူတယ်လို့အဲ့လိုကျမ်းဂန်တွေကဖော်ပြကြအဲ့ဒီတန်တုတ်တိတနတ္တာကိုမေတော်မိနတ္တာလို့လည်းခေါ်ကြတယ် နတ်သားတော့နတ်သားပဲသို့တော်လည်းပဲရှေးဘဝကမေတော်ဖြစ်ခဲ့ဘူးလို့သူ့ကိုမေတော်မိဆိုတာတော့မိခင်ပေါ့မေတော်မိနတ်သားလို့ဒီလိုဖော်ပြကြတယ်တဝါရင်လုံးမြတ်စွာဘုရားတရားဒေသနာဟောကြားတော့နေ့စဉ်တာဝတိန်သာနတ်ပြည်ကနေပြီးမြောက်ကျွန်းကြွမြောက်ကျွန်းကြွပြီးတော့မြောက်ကျွန်းမှာဆုံးခံဆုံးခံပြီးတော့ အဲ့ဒီမြောက်ကျုံးကဒေါအယဒေသမှာပဲဆွန်ဖုံးပေးတယ်အဲ့ဒီဆွန်ဖုံးပေးတဲ့အချိန်မှာ အရှင်သာရိပုတ္တရာကမြတ်စွာဘုရားထံရောက်လာနေစဉ်လာပြီးဖူးတော့မြတ်စွာဘုရားဆွန်ဖုံးပေးပြီးတော့အရှင်သာရိပုတ္တရာကိုတာဝတိန်သာမှာဟောခဲ့တဲ့အဘိဓမ္မာဒေသနာကို အချင်း အရှင်သာရိပုတ္တရာဟောပြတယ် တာဝတိန်သာမှာတော့ဟောတာအကျယ်တဝက်မယ်အဲ့ဒါကိုအရှင်သာရိပုတ္တရာကိုအကျဉ်းဟောတော့အရှင်သာရိပုတ္တရာတော့အကျဉ်းကြားလိုက်ရုံနဲ့အကျယ်သူကနားလေသဘောပေါက်တယ်အဲ့ဒါလိုနဲ့နေ့စဉ်နေ့တိုင်းအဘိဓမ္မာဒေသနာမပြီးမချင်းမြတ်စွာဘုရားကမြောက်ကျွန်းကြွဆုံးခံပြီးဆုံးဖုံပေးရှင်သာရိပုတ္တရာကလည်းပဲဆုံးခံဆုံးဖုံပေးမြတ်စွာဘုရားနာ ရှင်ကမြတ်စွာဘုရားကအကျဉ်ဟောအဲ့လိုဟောတော့အဘိဓမ္မာဒေသနာတော်တစ်ခုလုံးအကျဉ်အရှင်သာရိပုတ္တရာကနာရတယ်အကျဉ်နာကတော့အကျဲကိုအရှင်သာရိပုတ္တရာကသဘောပေါက်တယ်ဒါနဲ့အဘိဓမ္မာဒေသနာတော်ဟောတာပြီးသွားတော့သရင်ကျော့သရင်ကျော့လာပြီးနေပြီးတော့မြတ်စွာဘုရားက တောဝဒိလနတ်ပြည်ကနေပြီးတော့လူပြေသင်္ကတ္တငကိုမျိုးကိုဆင်းတော်မူတယ်တဲ့တတိယဇူလာပြည်နေ့မှာသင်္ကတ္တငကိုမျိုးကိုဆင်းတော်မူတယ်အဲ့ဒါလို့ဆင်းတဲ့အခါကျတော့နတ်ပြည်မာတွေကမြတ်စွာဘုရားကိုလူပြေလိုက်ပူကြတာဇောင်းတန်းသုံးတွယ်နဲ့တဲ့ရွှေဆောင်တန်းငွေဆောင်တန်းပရမညာဆောင်တန်းအလေအပရမညာဆောင်တန်းကမြတ်စွာဘုရားကြွပြီးတော့ ဘေးကရွှေဆောင်နှံငွေဆောင်နှံတွေမနှက်ပြမာတွေကနောက်ကလိုက်ထီတော်တွေမိုးပြီးတော့သင်္ကသနဂိုကိုကြွတယ်တဲ့ဒီတော့သင်္ကသနဂိုကိုကြွတယ်ဆိုတော့လူတွေကလည်းပဲမြတ်စွာဘုရားကြွမယ်ဆိုတာသိတော့အဲ့ဒီနေပဲမြတ်စွာဘုရားကိုစီမီးတွေနဲ့စီးကြိုပြီးပူဇော်ကြညအခါဆင်းကြွတော်မူတာနဲ့တူပါရဲ့ စီမီးတွေနဲ့ဆင်ကြွပူဇော်ကြတော့ပထမတော့သူတို့လည်းတာမန်မိဘုံတွေဘာတွေနဲ့ပူဇော်ကြပါပဲနောက်ကြတော့မိတွေပုံစံအမျိုးမျိုးလုပ်ပြီးပူဇော်ကြတော့တချို့လူတွေကမြင်းမိုတောင်ပုံမိဘုံတွေကိုလှုပ်ပြီးတော့မြတ်စွာဘုရားပူဇော်ကြတယ်တဲ့မြင်းမိုတောင်လှုပ်ပြီးတော့မိဘုံတွေကိုမြင်းမိုတောင်လို့ဖြစ်အောင်လှုပ်ပြီးတော့ပူဇေ်ကြတယ်ဒါကြောင့် အဲ့ဒီအစဉ်လာကြည့်ပြီးတော့နောက်မြမပြေမှာရှေးကမီးပူဇော်ကြတဲ့အခါကျတော့လည်းမီးမြင်းမှုဘွဲဆိုပြီးပူဇော်ကြတယ်တဲ့အဲ့မီးမြင်းမှုဘွဲဆိုတဲ့ပူဇော်ကြတာလဲအဲ့ဒါမြင်းမှုတောင်ပုံမိဘုံတွေလှုပ်ပြီးတော့မြတ်စွာဘုရားကိုပူဇော်တဲ့အနေနဲ့တရင်ကျွလာပြည်နေမှာပူဇော်ကြတာပဲတဲ့ဒါကြောင့်မီးမြင်းမှုဘွဲခေါ်တဲ့ဒီနေ့ည ဒီလိုဒီနေ့လိုညမနေ့ကညနေ့ပြန်ညအဲအဲ့လိုညတွေမှာပူဇော်ကြတယ်တဲ့ဘာပွဲတဲ့မီးမင်းဘုဝဲတဲ့အဲ့ဒါသာသနာတော်လျှောက်စာတန်နဲ့မှာမီးမင်းဘုမီးမင်းဘုနဲ့ကြားတာအဲ့ဒါဆိုလိုတယ်ဟုတ်ကဲ့လားသုံးလူထွချာစောမြတ်စွာလဲ ခொနဝါကြဝတိန်ကြွ၍ကြီးလှကျေစုအထူးတင်ရှိမွေးမယ်မိအားကြီးလှကျေစုအထူးတင်ရှိမွေးမယ်မိအားဆိုတာဘာတော့မေရမာယာတဖြစ်လဲဖြစ်တဲ့တန်တုတ်တိတနတ္တာကျေစုဆတ်တာတဲ့ဘာနဲ့ဆတ်တယ်အဘိဓမ္မာတရားနဲ့ကျေစုဆတ်တာ ကျေးဇူးတင်ရှိမွေးမယ်မိအားအမှုထား၍တရားပိဓမာဟောပြီးခါလဲပုံနာတိထိကျွလာပြီး၌တိထိဆိုတာရက်ပုံနာဆိုတာပြည့်ပုံနာတိထိဆိုတာလာပြီးရက်ပုံနာတိထိကျွလာပြီး၌မြတ်တိဌာနသင်္ကတ္တသို့ပဲဆင်းလာတယ်သင်္ကတ္တငကိုမျိုးဆင်းတယ်အခုအဲ့မှာအမှားသားရှိရဲ့ စေတီရှိတဲ့ပြိုတော့ပြိုနေပါပြီပြိုနေပြီမဲ့လို့စေတီကြီးတော်တော်ကြီးကြီးကျန်နေသေးတယ်ဗမာပြည်ဆိုလို့ရှိရင်တော့လည်းပဲဝိုင်းပြီးပြုပြင်လိုက်ကြမှာပါမြတ်စွာဘုရားအဘိဓမ္မာဒေသနာတော်ဟောရတာဝတိန်သာကဆင်းရနေဆိုပြီးတော့အခုတော့အိန္ဒိယမှာတော့အဲ့ဒါဒီတိုင်းပဲမြတ်တိဌာနသင်္ကသသို့ဆင်းကြွလတ်တော်ရှိကိုရော၍ ပူဇော်မိဘွယ်ချိတ်ငိမ့်တဲမြတောင်းတဲ့ဥဩပြည်လုံးကျော်လျက်ရီရော်မဲ့ဖို့မြတ်ကုသိုလ်ဟု မြင်းမှုသပင်ပွဲကြီးရင်ညာသဖြင့်ဘာပွဲရင်လဲတော့အဲမိမြင်းမှုပွဲတဲ့ပွဲကြီးရင်ညသဖြင့်ဒိန်ယံနယ်တွင်ကျဲဥက္ကဋ္ဌကြီးညိုများနှင့်စမ်းလန့်ငယ်တူညီ တဝနီလက်ပုံနမိမှန်တဲ့မွန်းဆန်လူငါမှန်ရွှေလှစ်စောရှင်ချစ်မှုမန်ငါးပါးကို အောင်မြင်တော်မူတဲ့ရှင်တော်မြတ်ဖရာလို့ဆိုလိုတဲ့ငါမှန်ရွှေလှစ်စောရှင်ချစ်မှုကတိကဲ့ရိပ်မြိုင်ခင်းမြခိုင်ကတာဝဒိန်သာမှာကတိပင် ရှိတယ်တဲ့အဲ့ဒီကတိပင်ဟာဝေဇယန္တာနန္နနာမှာတဲ့ ဒါကြောင့်အဲ့ဒီကသစ်ကိုအကြောင်းပြုပြီးတော့ကသစ်ငယ်ရိပ်မြိုင်ခင်းမြခိုင်က ခရိုင်အောင်ရတိုင်းသင်္ကတ်တို့အမြတ်ကဲဆက်ချီဖြန့်ယွန်းသာလီတော့ပဟူ၍တနည်းကြော်တဲ့ဥဩပူဇော်စီမီညီညီဝင်ဝင်ထွန်းလင်းရောင်ရှိန်အာလိန်၅ဆင့်ရှွန်းရှွန်းတင်သာနတ်မင်းဆံရဝတိန်သာတို့လေးပြာရောင်ဆိုမြင်းမူပွဲကြီးရှင်မီတဝမြောက်လေစ၍ ကြော်သည်ဥပ္ပောပူဇော်စီမိညီညီဝင်းဝင်းထွန်းလင်းရောင်ရှိအာလိန်90ရွှွန်းရွှွန်းတင်သာနတ်မင်းဆံရဝဒိန်သာတို့နတ်တို့ရဲ့အရှင်တရားမင်းဆံရတာဝတိန်သာနတ်ပြည်လိုဖြစ်အောင်ကိုပဲမင်းမြင်းမှုပွဲဝင်းထိန်နေအောင်ဆင်နွှဲကြတယ်တဲ့လေးပြာရောင်ဆိုမြင်းမှုမွေ့ပွဲကြီးရှင်မိတဝမြောက်လေစ၍ရှိကအခုတော့ရှိသေးလား မရှိဘူးအရင်ကတော့ဘုန်းကြီးတို့ငယ်စဉ်ကတော့ဒီဒုရရရပြီးကစားအထိပေါ့လေအဲတရင်ကျွတ်လာပြီးမီးတွေမီးပွဲတွေထွန်းညသေးတယ်တော်တော်များများပဲအဲတစောင်းမုံလာကြရင်တော့ပိုးပြီးလောက်ကြတယ်တရင်ကျွတ်လာပြီးမှကိုတော်တော်ပဲထွန်းညတယ်အခုတော့မရှိတော့ပါဘူးအခုထွန်းလာတော့ချမ်းမြေ့ဣတာတစ်ခုပါဟုတ်ကဲ့လားထွန်းရလား အဲဒီနေ့ညဘူများများထွန်းရမယ်ကိုရင်တို့ဖျောင်းနိုင်ရှိလားရှိပါဘူးအေးမရှိရင်ရှိအောင်လုပ်တရားဓမ္မကြီးတွေစီအလှခံနော်ကိုရင်တို့မီးမြင့်မှုပွဲဆင်နွှဲရင်တဲ့အတွက်ဖျောင်းနိုင်လှူကြပါနော် ကျော်တဲ့ဥဩပူဇော်စီမီညီညီဝင်ဝင်ထွန်းလင်းရောင်ရှိအာလိန်90ရွှွှွွှွတင်သာ နတ်မင်းဆိုင်ရာဝတိန်သာတို့လေးပြာရောင်စု မြင်းမှုပွဲကြီးရှင်မိတဝမြောက်လေစာရိပ်ဟူ၏တတွေ့သာဇသာစွာလေမြောက်လေပြန်စကောင်းငင်ဝ၌အတဝဏီပြိလာညီသောယာတိတူခွင် ရေပြင်လှတဲ့ယာတိတူခွင်ဆိုတာဒီယာတိကို တူယာတိခေါ်တယ် ရေပြင်လှတဲ့ရေပြင်ကလှနေတာပဲတဲ့ဘာကြောင့်လဲရေပြင်လှတဲ့ကြာမျိုးပွင့်၍ဘာကြောင့်လှကြာမျိုးတွေပွင့်နေလို့တို့ဆန်ချောင်းရှိမှတော့တပွင့်တော့ပွင့်လို့နော်อืมရေပြင်လှတဲ့ကြာမျိုးပွင့်၍မြတ်ကျင့်ခေါင်ထွတ်သတင်းကြုတ်ကား ရွှေလွတ်တော်ဘွဲထမြဲခင်းကျင်းမြို့တွင်မြို့ပြင်ထွန်းထင်ကြီးဝါမြို့လယ်မှမူအခြားဘဟုမိမြင့်မူလဲမက်ဖို့ရှေးရှုပူဇော်လူ၍ဟူ၍တတွဲတဖုံမညံဖူညံရှေးရှုပြီးမင်းမျိုးမင်းမြင့်မူကွယ်ပူဇော်ကြတယ်ဟုတ်ကဲ့လားသရေကျွတ်ပြီတူရသည်အတ္တဝဏီရှိန်ဝါထွန်း ကြာမျိုးလဲဆိုမိမြင်းမှုဗဟုအချာထွန်းတဲ့ဒီလမှာကြာမျိုး၅ပါးပွင့်တယ်မိမြင်းမှုကျင်းပတဲ့ဟုတ်ကလားမိုးကုံလူလူယတုသာစီတူရာသည်တွင်ဘာရာသည်တဲ့တော့အဲယတုသာစီတူရာသည်တွင်ငါးမီရွှေကြာကံပါယာ၌ဝေစာဖူးပွင့်ရှူတိုင်းတင့်၍ကံပါယာမှာဘာပွင့်လဲ ကြာမျိုး၅ပါးပွင့်တယ်တဲ့ပန်းများဖူးစီကြာနီကြာညိုပင်တိုင်းဆိုသာရွှေလိုဝတ်ဆံညာတန်ထွက်ရိပ်နှွယ်ရိပ်မြောက်လေသိမ့်ကညွတ်တိန်ပြောင်းဤပွင့်ပြီးငုံအားငါးမြည်ကြလို့လေကြလေအောက်ယနံ့ရောက်၍ထွန်းတောက်လျံလျံဝတ်ဆံရွှင်ရွှင်ဟူ၍တမျိုးလှိုင်းလှိုင်းနာသင်းတော်တဲ့ကမင်းငယ်နန္ဒာနန္ဒကံ လျံဝင်းငယ်ဖြာသည်ပွင့်ရှိဝေကြာမြိုင်မြိုင်နှင့်ကြိုင်ကြိုင်သင်းတဲ့လကိုလေတဲ့ဒီလမှာအောင်ပင်လေကံနန္ဒကံမှာကြာရမြန်မြန်ပွင့်နေတဲ့သာမောစုံလင်ငါအိမ်ပဒုံမှာပွင့်ဝင်နေဖြူလှိုင်ကျူယနသင်းပြန်လေးခု၍တလိစာပကြီးခြေခဲ့ကြပါသည်ဖရာတဲ့သဘောပေါက်လား ပုထဘာတခေနှောင်းမှလို့ကျွလအခါတခေပြောင်းမြန်တော့အဖြစ်ဟောင်းနေတဲ့ပေါ်တော့တယ်ပုထဘာတခေဟောင်းမှလို့ကျွလအခါတဖြစ်ပြောင်းမြန်တော့အဖြစ်ဟောင်းနေတဲ့ပေါ်တော့တယ်ပုထဘာတခေနှောင်းလို့ဆိုတာပုထဘာဆိုတာတော်သလင်းလားတခေနှောင်းနေဆိုတာဘာပြောတာတော်သလင်းလားကုံသွားပြီကုံသွားရင်ဘယ်လာရအောင်နော် ပုထဘာတခေနှောင်းမှလို့ကျွတ်လာအခါတခေပြောင်းမြန်တော့အဖြစ်ဟောင်းနေတဲ့ပေါ်တော့တယ်တဲ့ဘာတွေပေါ်လာရှေးကဖြစ်တဲ့အဖြစ်ပြက်တွေစိတ်ထဲမှာပေါ်လာတယ်တဲ့ဟုတ်လားပလင်ယရနာမှာမြို့အတဏံလင်းမာတဲ့ဘယင်မြန်မာတို့မြန်သနည်းရဲ့ဘယင်ရာဇာတို့မြန်သနည်းရဲ့ကမမင်းစုံအညီနဲ့ပုံနမိဤသည့်နေ့မှာဖြင့် မောင်မိတ်တန်ချွေရန်၍တွေနဲ့မွေးပြော်ခဲ့တယ်တဲ့ပါတယ်တော့ပလင်ယရနာမှာမြို့အတဏ္ဏလင်းပါတယ်မြို့ဆိုတာကြက်တရေဘယင်ရာဇာတို့မြန်သနည်းရဲ့ကမမင်းစုံအညီနဲ့ပုံနမီဤသည့်နေမှာဖြင့် ပုံနမီဤသည့်နေဆိုတာဘာပြောတော့သတင်းကြောလာပြီနေဟုတ်လား ပုံနမိဤသည့်နေ့မှာဖြင့်မောင်းမိတ်တန်ချွေရန်ရွေးတွေနဲ့မွေ့ပြော်ခဲ့တယ်ဒီနေ့မှာမောင်းမမိတ်တန်နေနဲ့ပျော်ပျော်ပါပါကြီးမိဘွယ်ဆင်နွှဲကြတယ်နာအလုံးမှလည်းချိန်အောင်တညာညာပေါ့နာအလုံးမှလည်းချိန်အောင်တညာညာပေါ့တလျံလျံပူဇော်မိတွေနဲ့ တူပျော်ပျော်ဖောင်တော်ကြီးကိုလာစီးပါလို့ကျုံရည်လဲပျော်ဝယ်ကွယ်အချိန်ကောင်းနားလဲသလားနာအလုံးမှာလဲချိန်အောင်တညာညာပေါ့တနန်းလုံးချိန်ချိန်အောင်အောင်ဖြစ်နေတယ်မွေးဘွယ်ဆင်လို့ပြောကြတာတလျံလျံပူဇော်မီးတွေနဲ့ နားအလုံးမှလည်းချိတ်အောင်တညာညာပေါ့တလျာလျံပူဇော်မိတွေနဲ့တူပျော်ပျော်ဖောင်တော်ကြီးကိုလားစီးပါလို့ကျုံးရည်လေပြောပွဲကွဲအချိန်ကောင်းဘယ်မှာဖောင်စီးတာလဲကျုံထဲမှာနန်းပတ်ပတ်လေကကျုံထဲမှာကရဝိတ်ဖောင်ကြီးလှုပ်ပြီးအဲ့ဒီဖောင်ကြီးမှာမိတွေအမျိုးမျိုးလှအောင်သွဲပြီးတော့ဖောင်ကြီးစီးပြီးတော့ပြောကြတယ်ဟုတ်ကဲ့လား နာအလုံးမှလည်းချိတ်အောင်တညာညာပေါ့တလျံလျံပူဇော်မီးတွေနဲ့တူပျော်ပျော်ဖောင်တော်ကြီးကိုလာစီးပါလို့ကြုံရည်လေပျော်ပွဲကွက်အချိန်ကောင်းကြာပန်းဖြာစီသာဆန်းဒီယာဒီမတော့ဘယ်ယာဒီလဲတူယာဒီရာပန်းဖြာစီသာဆန်းဒီယာဒီမတော့စီညာညီဓာတိပွားပါလို့ စီညာညီဓာတိပွားပါလို့ဗာပြောတာတော့ညီညီညာညာနဲ့ဒါနလည်းပြုတယ်သီလလည်းစောင့်တည်ကြတယ်ဘာဝနာလည်းပွားကြတယ်ဟုတ်ကဲ့လားကြာဝံဖြာစီသာဆန်းဒီယာတိမတော့စီညာညီဓာတိပွားပါလို့မြတ်ဖြာထီသင်္ကားကိုဖြင့် ကြည်ရွှင်စွာရတာမွေးတွေနဲ့နန်းသူတွေဆွမ်းလူလိုကြွေးကြတဲ့ကွယ်တွေးမိဖြစ်ဟောင်းပါလောက်ကြဟင်ဘာလို့ကြမှမသိဘူးနော်နားရနားရကြာပန်းဖြာစီသာဆန်းတရားဒီမတော့စီညာညီဓာတိပွားပါလို့ မြတ်ဖြာထီသင်္ဃာကိုဖြင့်ကြည်ရွှင်စွာရတာမွေးတွေနဲ့နန်းသူတွေဆွမ်းလူတို့ကြွေးကြတယ်ကိုယ်တွေးမိဖြစ်ဟောင်းပါမိမိမို့ဘွယ်ပူဇော်ရမဟုတ်ဘူးတန်ဃာတော်တွေကိုလည်းပဲအရသာ အင်မတန်ရှိတဲ့ဆွမ်းတွေကိုလှူကြပူဇော်ကြတယ်နန်းတွင်သူနန်းတွင်သားတွေနန်းသူနန်းသားတွေဟုတ်ကဲ့လားအဲ့ဒါရှေးဖြစ်ဟောင်းကိုဒီလိုတွေးမိပါတယ်တဲ့စာဆိုက ပြောတာနော်နောက်တစ်ခေါက်ပြန်ရွတ်ပြရအောင်မလားရွတ်ပြပါဦး ပုထပါတခေပြောင်းမာလို့တခေနှောင်းမာလို့ကျွလအခါအသစ်ပြောင်းမြန်တော့အဖြစ်ဟောင်းနေတဲ့ပေါ်တော့တယ်ပလင်ယရနာမှမြို့အတဏ္ဏလင်းမာတဲ့ဘယင်ရာဇာတို့မြန်တနင်းရေကမမင်းဆုံးအညီနဲ့ဘုံနမိဤသည့်နေမှာဖြင့်မောင်းမိတ်တန်ချွေရန်ရွေတွေနဲ့မွေးပြော်ခဲ့တယ် နားအလုံးမှာလဲချိန်အောင်တညံညံပေါ့တလျံလျံပူဇော်မိတွေနဲ့တူပျော်ပျော်ဖောင်းတော်ကြီးကိုလာစီပါလို့ကြုံရည်လဲပြောပွဲကဲအချိန်ကောင်းကြာပန်းဖြာစီသာဆန်းဒီယာဒီမတော်စီညာညီဓာတိပွားပါလို့မြတ်ဖြာထီသင်္ကားကိုဖြင့်ကြည်ရွှင်စွာရသာမွေးတွေနဲ့ နန်းသူတွေစွမ်းလူလို့ကြွေးကြတယ်ကွယ်တွေးမိဖြစ်ဟောင်းဘယ်တော့မှကြွေးကြတာမြန်မာဘယင်တွေလက်ထက်ကဟုတ်ကဲ့လားအခုတော့ကိုဟာကိုစားပေါ့မဟုတ်လားကိုယ်ထက်ထက်ဘိုက်ကအောင်စားမဟုတ်လား ဒီတော့ဒီနေ့ကအဘိဓမ္မာဒေသနာတော်ဟောပြီးတော့မြတ်စွာဘုရားတာဝတိဏနတ်ပြည်ကသင်္ကတနဂုမြို့သို့ဆင်းကြွလာတဲ့နှွေဖြစ်တဲ့အတွက်မိမြင့်မှုပူဇော်ပွဲလဲလုပ်ကြတယ်အဘိဓမ္မာအခါတော်ပွဲလို့လည်းပဲသတ်မှတ်ကြတယ်ဟုတ်ကဲ့လားအဲ့တော့အဘိဓမ္မာအခါတော်ပွဲရဲ့အတိပ္ပယ်သိပြီလားသိပါပြီဘုရားသိပြီဘု து အမှုထားဟောတာတော့ မေရောမိနတမှုထားပြီးတော့ဟောတာဟုတ်ကဲ့လားရာဇကြုတ်ပြီမှာဟောသလားတာဝတိပြီမှာဟောသလားဘယ်မှာဟောတယ်ဟုတ်ကဲ့လားတာဝတိနာနတ်ပြီမှာအကျယ်ဟောတဲ့တရားကိုလူပြေဆင်းပြီးအကျဉ်းဘသူဟောတော့ ဟောတယ်နောက်ကြတော့အရှင်သာရိပုတ္တရာကအဲ့ဒီအဘိဓမ္မာဒေသနာကိုသူတပည့်900ကိုမကျင်းမကျဲဟောတယ်တဲ့သူတပည့်900ကယဟန်900ကရှေးဘဝတုန်းကလိုင်ခုတစ်ခုထဲမှာလင်းတို့တွေဖြစ်ခဲ့တယ်တဲ့အရှင်မဟာမြတ်စွာဘုရားကတ္တပမြတ်စွာဘုရားလက်ထက်ကလိုင်ခုတစ်ခုထဲလင်းတို့တွေဖြစ်ခဲ့တယ် ဖြစ်တော့ကတ္တဗမြတ်စွာဘုရားရဲ့တပည့်တန်ဃာတွေကအဲ့ဒီလှိုင်ကူထဲမှာအဘိဓမ္မာဒေသနာရွတ်ကြတယ်ရွတ်တော့အဲ့ဒီလင်းတို့တွေကအဘိဓမ္မာဒေသနာရွတ်တာကြီးညိုးပြီးနာကြတယ်ကြီးညိုးပြီးနာကြတော့တရားသဘောနားလည်လို့တော့ပဲဟုတ်မလဲဒါတန်ဃာတော်တွေရွတ်တဲ့အတမဲဆိုပြီးတော့တရားတရားဖြစ်နာကြတာဆိုတော့ကုသိုလ်စိတ်ဖြစ်တာပေါ့ ဒါကြောင့်အဲ့လေအဲ့ဒီလင်းတို့တွေကလင်းတို့ဘဝကနေပြီးသေကြတဲ့အခါကျတော့တောဝနိဒနတ်ပြည်မှာနတ်ဖြစ် နောက်နတ်ဘဝကစုတည်တော့လူပြည်မှာအခုမြတ်စွာဘုရားလက်ထက်ကြတော့လာပြီးလူဖြစ်တော့ယဟန်ပြုကြတယ်တဲ့အတူတူယဟန်ပြုပြီးတော့အရှင်သာရိပုတ္တရာရဲ့တပည့်ခံတော့အရှင်သာရိပုတ္တဒါကြောင့်အဲ့ဒီတပည့်900ကိုအရှင်သာရိပုတ္တရာက မြတ်စွာဘုရားထံကသူအကျဉ်းနာခဲ့ရတဲ့ဒေသနာတော်ကိုမကျင်းမကျဲဟောပြတယ်ဟုတ်ကဲ့လားဘယ်လိုဟောပြတော့ယဟန်တော်တွေမကျင်းမကျဲဟောပြတော့ယဟန်တော်တွေသဘောပေါက်ကြတယ်တဲ့အဲ့ဒီယဟန်တော်တွေကအစဉ်ဆက်ဒီနေ့အထိဆောင်းလာကြလို့မလို့အဘိဓမ္မာဒေသနာတော်ဟာဒီအတိုင်းပဲရှိနေတယ်တဲ့မကျင်းမကျဲပဲတဲ့ တာဝတိန်သာဟောတာကအကျဉ်လားအကျယ်လားအရှင်သာရိပုတ္တရာကသူတပိ900ဟောတာကမြတ်စွာဘုရားကအရှင်သာရိပုတ္တရာဟောတာကအဲဒါကြောင့်အခုဒီကနေ့အထီဆောင်ထားပြီးတော့နာကြားနေရတဲ့အဘိဓမ္မာကအကျယ်ဒေသနာလားအကျဉ်းဒေသနာလားအကျဉ်းဒေသနာပါဘုရားဟမ် မခြင်းမကျက်ဒေသနာဟုတ်ကဲ့လားဒါကြောင့်မခြင်းမကျက်ဒေသနာအဘိဓမ္မာအခါတော်ပွဲလုပ်ကြရတယ်ဒီနေ့ကိုပဝါရဏပွဲလို့လည်းမသတ်မှတ်ဘူးလားပဝါရဏဆိုတာဖိတ်ကြားခြင်းဖိတ်ကြားတယ်တဲ့ဖိတ်တယ်ဆိုတာတပည့်တော်အပြစ်ရှိလို့ရှိရင် ပြောပါဗျာ အပြစ်ကိုသိမြင်တဲ့အခါတပည့်တော်အပြစ်ကိုအပြစ်ပြောက်အောင်ကုစားပါမယ်ဖရာလို့တန်ဃာတော်တွေအချင်းချင်းအပြစ်မြင်လို့ရှိရင်ပြုပြင်ပေးရတယ်ပြုပြင်ပေးတာပဝါရဏဟုတ်လားအခုဒီနေ့တရားပွဲပြီးခဏကြာရင်ဓမ္မယုံအထက်ထမှာပဝါရဏပွဲဆင်နွယ်ကျင်းပကြမယ်ဟုတ်ကဲ့လားဘယ်သူတွေလဲတန်ဃာတော်တွေ ဟုတ်ကဲ့လားသံဃာတော်တွေပဝါရဏပွဲဆင်နွှဲကျင်းပကြမယ်ကိုရင်တို့ပါပဝါရဏပြုရမှာတံဃံဗန္တေပဝါရေမိဒိဋ္ဌိနာဝသုတေနာဝပရိသင်္ကာယဝဝဒန္တုမံအာယတမန္တောအနုကမ္ပံဥပါဒါယပတ္တံတောပฏิကရိတာမိတန်ဃာတော်အရှင်မြတ်တို့ဖျားတပည့်တော်အပြစ်ကိုမြင်ရင်ဖြစ်စေကြားရင်ဖြစ်စေ အပြစ်ရှိတယ်လို့တန်မြာရှိရင်ဖြစ်စေတပည့်တော်ကိုပြောဆိုဆုံးမတော်မူကြပါဖေယတပည့်တော်အပြစ်ကိုတပည့်တော်သိပြီးတော့တပည့်တော်အပြစ်ပြေပြောင်းအောင်ကုစားလိုပါတယ်ဖေယအဲ့ဒါဖိတ်ကြားတာမဟုတ်လားအဲ့တော့ကိုရင်တို့ကမဖိတ်ကြားသင့်ဘူးလားအဲဒါကြောင့်ကိုရင်တို့လည်းပဝါရဏပြုရမယ်ဒါကြောင့်ဒီကနေ့ အဘိဓမ္မာဒေသနာအကြောင်းနဲ့ပဝရဏအကြောင်းနာကြားရတဲ့ဓမ္မသောနာ ကုသိုလ်ကိုပါသီလဆောက်တည်ရတဲ့ဥပောတထသီလကုသိုလ်လူဝဝတ္ထုအစုံစုံအစုစုလူရန်ရတဲ့ဒါနကုသိုလ်ဤကုသိုလ်အစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်ကျင့်ကောင်းကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ကြပါစေ။